ရှမာကုခရစ်ဝင်ခန်းကြီး၈အငယ်၁မှ30ထိုအခါစုဝေးသောသူ အလွန်များ၍စားစရာမရှိလင်ယေရှုသည်တပည့်တော်တို့ကိုခေါ်၍ဤလူများကိုငါတနာ၏သုံးရက်ပတ်လုံးငါနှင့်အတူရှိကြပြီစားစရာအလင်းမရှိ အချို့တို့သည် အဝေးကလာသည်ဖြစ်၍အစာမစားမီသူတို့အိမ်သို့ငါလွှတ်လင်လမ်းခီး၌မောကြလိမ့်မည်ဟု မိန့်တော်မူ၏ တပည့်တော်တို့ကလည်း၊ဤတောအရပ်၌ဤသူတို့ကိုအဘယ်သို့ဝစွာကျွေးနိုင်ပါမည်နည်းဟုလျှောက်ကြသော်၊ကိုယ်တော်က၊သင်တို့တွင်မုန့်ဘယ်နှစ်လုံးရှိသနည်းဟုမေးတော်မူလျှင်၊မုန့်ခုနစ်လုံးရှိပါသည်ဟုလျှောက်ကြ၏။ထိုအခါလူအစုအဝေးကို မြေပေါ်မှာလျောင်းကြစေဟု အမိန့်တော်ရှိ၏။မုန့်ခုနစ်လုံးကိုလည်းယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှမုန့်ကိုဖဲ့၍လူများတို့ရှေ့၌ ထည့်စေခြင်းငှါတပည့်တော်တို့အားပေးတော်မူသည်အတိုင်းသူတို့သည်ထည့်ကြ၏။အနည်းငယ်မျှသောငါးကောင်ကလေးလည်းရှိသည်ဖြစ်၍ကျေးဇူးတော်ကိုချီးမွမ်းပြီးမှလူများရှေ့၌ထည့်စေခြင်းငှါမိန့်တော်မူ၏။ထိုသူတို့သည်စား၍ဝကြပြီးမှကြွင်းရစ်သောအကျိုးအပဲ့ကိုကောက်သိမ်း၍ခုနစ်တောင်းအပြည့်ရကြ၏။စားသောသူအရေအတွက်ကားလူလေးထောင်မျှလောက်ရှိသတည်း ထိုသူတို့ကိုလွှတ်တော်မူပြီးမှ၊တပည့်တော်တို့နှင့်တကွလှေထဲသို့ ချက်ခြင်းဝင်၍ဒါလမနုသကျေးလက်သို့ရောက်တော်မူ၏။11ထိုအခါဖာရိရှဲတို့သည်ထွက်လာ၍ကိုယ်တော်နှင့်ဆွေးနွေးငြင်းခုံသည်တွင်စုံစမ်းနှောင့်ရှက်ခြင်းငှါမိုဃ်းကောင်းကင်က ဖြစ်သောနိမိတ်လက္ခဏာကို တောင်းကြ၏။ကိုယ်တော်သည်စိတ်နှလုံးညည်းတွားသံကို ပြုတော်မူလျက် ဤလူမျိုးသည်နိမိတ်လက္ခဏာကိုအဘယ်ကြောင့်တောင်းသနည်း။ငါအမှန်ဆိုသည်ကား၊ဤလူမျိုးအားနိမိတ်လက္ခဏာကိုမပြရဟု မိန့်တော်မူပြီးလျှင်၊ထိုသူတို့ရှိရာမှထွက်၍တဖန်လှေထဲသို့ဝင်ပြီးလျှင်ကမ်းတဘက်သို့ပြန်တော်မူ၏။တပည့်တော်တို့သည် မုန့်ကိုယူခြင်းငှါမေ့လျော့ကြသဖြင့်၊လှေပေါ်မှာသူတို့၌မုန့်တလုံးတည်းသာရှိ၏ ကိုယ်တော်ကလည်းဖာရိရှဲတို့၏တဆေးကို၎င်းဟေရု၏တဆေးကို၎င်းတတိနှင့်ကြင်ဆောင်ကြဟု ပြညတ်တော်မူ၏တပည့်တော်တို့ကိုလည်းငါတို့၌မုံမပါသောကြောင့်ဤစကားကိုမိန်တော်မူသည်ဟု အချင်းချင်းဆွေးနွေးပြောဆိုကြ၏ယေရှုသည်တည်တော်မူလျှင်တင်တို့၌မုံမပါသည်ကို ထောက်၍အဘဲကြောင့်အချင်းချင်းဆွေးနွေးပြောဆိုကြသည်နီယခုတိုင်အောင်နှလုံးမသွင်းနားမလည်ကြသလိုတင်တို့စိတ်နှလုံး မိုက်သေးသလော။မျက်စိရှိလျက်ပင်မမြင်၊နားရှိလျက်ပင်မကြား၊စိတ်မအောက်မေ့ဘဲနေကြသလော။မုန့်ငါးလုံးကို လူငါးထောင်အားငါဖဲ့သောအခါ၊အကျိုးအပဲ့ဘယ်နှစ်တောင်းကောက်သိမ်းသနည်းဟု မေးတော်မူလျှင်၊တဆယ်နှစ်တောင်းကောက်သိမ်းပါသည်ဟုလျှောက်ကြ၏။မုန့်ခုနစ်လုံးကိုလူလေးထောင်အားငါဖဲ့သောအခါ၊အကျိုးအပဲ့ဘယ်နှစ်တောင်းကောက်သိမ်းသနည်းဟုမေးတော်မူလျှင်၊ခုနစ်တောင်း ကောက်သိမ်းပါသည်ဟုလျှောက်ကြ၏။သို့ဖြစ်လျှင်၊သင်တို့သည် နားမလည်ဘဲအဘယ်သို့နေကြသနည်းဟု မိန့်တော်မူ၏။ဗက်ဇဲဒမြို့သို့ ရောက်တော်မူလျှင်၊လူကန်းတယောက်ကိုအထံတော်သို့ဆောင်ခဲ့၍၊ထိုသူကိုတို့တော်မူမည်အကြောင်းတောင်းပန်ကြ၏။ကိုယ်တော်သည်လူကန်းကိုလက်ဆွဲ၍မြို့ပြင်သို့ထွက်ပြီးမှ၊သူ၏မျက်စိကိုတံထွေးနှင့်ထွေး၍ သူ့အပေါ်မှာလက်တော်ကို တင်လျက်၊သင်သည်တစုံတခုကို မြင်သလောဟု မေးတော်မူ၏။ထိုသူသည်ကြည့်မျှော်လျှင်၊လူတို့သည်သစ်ပင်ကဲ့သို့ဖြစ်၍လှမ်းသွားသည်ကိုအကျွန်ုပ်မြင်ပါသည်ဟုလျှောက်၏။နောက်တဖန်သူ၏မျက်စိပေါ်မှာလက်တော်ကိုတင်၍ကြည့်မျှော်စေတော်မူလျှင်၊သူသည်ပကတိအဖြစ်သို့ရောက်၍အလုံးစုံတို့ကို ရှင်းလင်းစွာ မြင်လေ၏။ကိုယ်တော်ကလည်း၊မြို့ထဲသို့မဝင်နှင့် မြို့၌အဘယ်သူကိုမျှမပြောနှင့်ဟုမိန့်တော်မူ၍သူ့ကိုမိမိနေရာသို့လွှတ်လိုက်လေ၏။27ယေရှုသည်ဖိလိပ္ပုကဲသရိမြို့၏ကျေးလက်သို့တပည့်တော်တို့နှင့်တကွကြွတော်မူစဉ်၊လမ်းခရီး၌လူများတို့သည်ငါ့ကိုအဘယ်သူဖြစ်သည် ဆိုကြသနည်းဟုတပည့်တော်တို့ကို မေးမြန်းတော်မူလျှင်၊လူအချို့ကကိုယ်တော်သည် ဗတ္တိဇံဆရာယောဟန်ဖြစ်သည်ဟူ၍၎င်း၊အချို့ကဧလိယဖြစ်သည်ဟူ၍၎င်း၊အချို့ကပရောဖက်တပါးပါးဖြစ်သည်ဟူ၍၎င်းဆိုကြပါ၏ဟုလျှောက်ကြသော်၊သင်တို့လည်းငါ့ကိုအဘယ်သူဖြစ်သည် ဆိုကြသနည်းဟုမေးမြန်းတော်မူလျှင်၊ပေတရုက၊ကိုယ်တော်သည်ခရစ်တော်ဖြစ်တော်မူသည်ဟုလျှောက်လေ၏။ကိုယ်တော်၏အကြောင်းကိုအဘယ်သူအားမျှမပြောစိမ့်သောငှါတပည့်တော်တို့ကိုပညတ်တော်မူ၏ အငယ်31မှ33ထိုမှတပါလူသားသည်များစွာခံရမည်လူအကြီးကဲယေဘရိအကြီးကျမ်းပြူဆရာတို့၏ညင်းပယ်ခြင်းကို၎င်းအသေးတတ်ခြင်းကို၎င်းခံရမည်သုံးရမြောက်သောနေ့၌ထမြောက်လိမ့်မည်ဟုသော အကြောင်းများကိုတပည့်တော်တို့အားပြဆပြုတော်မူ၏ထိုသို့အတည့်လင်းပြတော်မူသောကြောင့်ပေတုသည်ကိုရောကိုမိမိနှင့်အတူခေါ်၍အပြစ်တင်သောစကားကိုလျှောက်တော် ကိုယ်တော်သည်မျက်နှာတော်ကိုလှည့်၍တပည့်တော်တို့ကိုကြည့်ရှုလျက်၊အချင်းရန်သူ၊ငါ့နောက်သို့ဆုတ်လော့။သင်သည်ဘုရားသခင်၏အရာကိုစိတ်မစွဲလမ်း၊လူတို့၏အရာကိုသာစွဲလမ်းသည်ဟူ၍ပေတရုကိုဆုံးမတော်မူ၏။ထိုအခါတပည့်တော်တို့နှင့်ပရိသတ်များကိုခေါ်တော်မူပြီးလျှင်၊အကြင်သူသည်ငါ၌ဆည်းကပ်ခြင်းငှါအလိုရှိ၏ ထိုသူသည်ကိုယ်ကိုကိုယ်ငြင်းပယ်ရမည်။ကိုယ်လက်ဝါးကပ်တိုင်ကိုထမ်း၍ငါ့နောက်သို့လိုက်ရမည်။အကြင်သူသည်မိမိအသက်ကိုကယ်ဆယ်ခြင်းငှါအလိုရှိ၏။ထိုသူသည်အသက်ရှုံးလိမ့်မည်။အကြင်သူသည်ငါ့ကြောင့်၎င်း၊ဧဝံဂေလိတရားကြောင့်၎င်းအသက်ရှုံး၏။ထိုသူသည်မိမိအသက်ကိုကယ်ဆယ်လိမ့်မည်။လူသည်ဤစကြာဝဠာကိုအကြွင်းမဲ့အစိုးရ၍၊မိမိအသက်ဝိညာဉ်ရှုံးလျှင်အဘယ်ကျေးဇူးရှိသနည်း မိမိအသက်ဝိညာဉ်ကိုအဘယ်ဥစ္စာနှင့်ရွေးနိုင်သနည်း။မျောက်မထားသောဤလူမျိုးဆိုးတွင်အကြင်သူသည်ငါ့ကို၎င်း၊ငါ့စကားကို၎င်းရှက်၏။လူသားသည်မိမိအဘခမည်းတော်၏ဘုန်းအာနုဘော်ကို ဆောင်လျက်၊သန့်ရှင်းသောကောင်းကင်တမန်အခြံအရံတို့နှင့်ကြွလာသောအခါထိုသူကို ရှက်တော်မူလတံ့